ဧတထာဝတ္ထုအခန်းကြီး1အငယ်1မှ9အိန္ဒိယပြည်မှစ၍ကုရှပြည်တိုင်အောင် တိုင်းပြည်129ပြည်တို့ကိုအစိုးရသောရှင်မင်းအာရှွေရုသည်ရှုရှန်နန်းတော်ရာဇပလင်ပေါ်မှထိုင်၍နန်းဆန်၃နှစ်တွင်ပေရတိဘူမေဒီဘူများအပြည်ပြည်သောမူမတ်ဝန်မင်းများတို့ကိုခေါ်၍မူတော်မတ်တော် ကျွန်တော်အပေါင်းတို့အဖို့ပွဲလုပ်တော်မူ၏ထိုအခါနိုင်ငံတော်စည်းစိမ်ဘုံအာနုဘော်တော်ကို အရက်180ပတ်လုံးပြတော်မူ၏ထိုကာလလွန်ပြီးမှရှင်ဘရင်သည် ရှုရှန်နန်းတော်၌စီဝေသောသူအကြီးအကဲအပေါင်းတို့အဖို့နန်းတော်အနာဥယင်တော်ဝင်းထဲမှခုနှစ်ရက်ပတ်လုံးပွဲခံတော်မူ၏ငွေခွင်းတတ်သော ကြောက်ဖြူတိုင်တို့၌မောင်းသောပိတ်ချောကျိုးဖြင့်ဆွဲကာသောပိတ်ချောကလကအဖြူအစိမ့်အပြာတို့နှင့်၎င်းခင်းသောကြောက်ပြာ အနီအပြာအဖြူအနက်တို့အပေါ်မှာထားသော ရွှေငွေအနေထိုင်တို့နှင့်၎င်းဥယင်တော်သည်ပြည့်စုံ၏ရှင်ပြင်းစည်းစိမ်နှင့်လျော်စွာ ထူးခြားသော ရွှေဖလားတို့နှင့်များစွာသောစပြည့်ကိုတောက်ကြ၏ စပြည့်တောက်ချင်းအမှုသည်တရားအတိုင်းဖြစ်၏အဘယ်သူကိုမျှအနိုင်မတောက်စေလူအပေါင်းတို့သည် ကိုအလိုလျောက်ပြုကြမည်အကြောင်းနန်းတော်အရာရှိ အပေါင်းတို့ကို ရှင်ဘရင်မိန်တော်မူ၏မိဖုရားဝါရှတိသည်လည်းရှင်ဘရင်အာရွှေရုနန်းတော်သားမိမတို့အဖို့ပွဲလုပ်လေ၏အငယ်၁၀မှ၁၂ မိဖုရားဝရှတိသည်အဆင်းလှသောကြောင့်၊ခုနစ်ရက်မြောက်သောနေ့၌ရှင်ဘုရင်သည်စပျစ်ရည်သောက်၍ရွှင်လန်းသောစိတ်ရှိသောအခါ၊မိဖုရားအဆင်းလှခြင်းအသရေကိုမင်းများနှင့် လူများတို့အားပြလိုသောငှါ၊မိဖုရားဝရှတိကိုရာဇသရဖူဆောင်းစေ၍အထံတော်သို့ဆောင်ခဲ့ရမည်အကြောင်း၊မဟုမန်၊ဗိဇသ၊ဟာဗောန၊ဗိဂသ၊အာဗဂသ၊ဇေသာ ကာကတ်ဒီဟုသော အမှုတော်ထမ်းမိမဆိုးခုနှစ်ယောက်တို့ကို မိန်တော်မူ၏တို့ရတွင် မိမဆိုးဆင့်ဆိုသော အမိန်တော်ကိုမိဖုရားသည်ညင်းဆန်၍မလာဘဲနေ၏ထိုကြောင့်ရှင်မင်းသည် အမျက်ထွက်၍ဒေါသမီလောင်လျက်နေတော်မူ၏အငယ်73မှ22ထိုအခါကာရှေနရှေတာ အာဒမာတတာရှိရှမေရက်မာသေနမမှုကန်ဒီဟုသော ရှင်ဘင်ဤမျက်နာတော်ကို အစဉ်ဖူးမြင်၍နိုင်ငံတော်တွင် အမျက်ဆုံးသောပေရတိမေဒီအတွင်းဝန်မင်းခုနှစ်ပါးတို့သည်အနာတော်၌ထိုင်လျက်ရှိ၍တရားစီရင်ရာလမ်းကိုလိကျက်သောသူအပေါင်းတို့နှင့်ရှင်ဘင်တိုင်ပင်သော ထုံးစံရှိသည့်အတိုင်း အကျိုးအကြောင်းကို နားလည်သောထိုပညာရှိတို့ကိုခေါ်၍မိမဆိုးဆင့်ဆိုသောငါရှင်ဘုရင်အာရွှေရုအမိန့်တော်ကိုမိဖုရားဝရှတိသည်နားမထောင်သောကြောင့်၊ဓမ္မသတ်အတိုင်းသူ၌အဘယ်သို့စီရင်ရမည်နည်းဟုမေးတော်မူလျှင်၊မမုကန်က၊မိဖုရားဝါရှတိသည်အရှင်မင်းကြီးကိုသာ ပြစ်မှားသည် မဟုတ်ပါ။အရှင်မင်းကြီးအာရွှေရုအစိုးရတော်မူသော တိုင်းပြည်အရရ၌ရှိသောမင်းများနှင့်ဆင်းရဲသားများ အပေါင်းတို့ကို ပြစ်မှားပါပြီ။ရှင်ဘီရင်အာရွှေရုသည်မိဖုရားဝရှတိကိုခေါ်၍မိဖုရားမလာဟု အနှံ့ပြားပြောချသဖြင့်မိဖုရားပြုသောဤအမှုကိုခတ်သိမ်းသောမိမတို့သည်ကြား၍မိမိတို့ခင်မွန်းကိုမထီမဲ့မြင်ပြုကြပါလိမ့်မည်မိဖုရားပြုသောဤအမှုကိုပေရတိ မေဒီမင်းကတော်တို့သည်ကြားသိကြလျှင်မူးတော်မတ်တော်အပေါင်းတို့အားထိုနည်းတူပြန်ပြောသဖြင့်အာမနာတတ်သောစိတ်ဒေါသစိတ်တိုးပွားเสียအကြောင်းရှိပါလိမ့်မည်ဝါရှတိသည်အရှင်မင်းကြီးအာရွှေရုထံတော်သို့နောက်တဖန်မဝင်စေခြင်းငှာအလိုတော်ရှိလျင်မဝင်စေနှင့်ဟုမိန်တော်မူပါမပြောင်းလဲနိုင်သောအမိန်တော်ရှိစေခြင်းငှာပေရတိ မေတိဓမ္မတတ်၌တွင်း၍ရေးစေတော်မူပါဝါရှတိထက်ကောင်းသော မိမကိုလည်းမိဖုရားအရာ၌ချီးမြှောက်တော်မူပါတို့ပြုလျင်ရှင်ဘရင်ပေးတော်မူသော အမိန်တော်ကို ကျေဝန်းသောနိုင်ငံတော်တလျှောက်လုံးကြီးညာသောအခါမိမအပေါင်းတို့သည် ကိုခင်မွန်းအယုတ်အမျက်တို့ကိုယူသေးကြပါလိမ့်မည်ဟု ရှင်ဘရင်နှင့်မူပန်တို့ရှေ့မှလျှောက်ထား၏ ထိုစကားကိုရှင်ဘုရင်နှင့်မုမတ်တို့သည်နှစ်သက်၍မမှုကန်လျှောက်သည်အတိုင်း၊ရှင်ဘုရင်ပြုလျက်၊လူတိုင်းမိမိအိမ်ကိုအုပ်စိုးရမည်အကြောင်း၊မိမိလူမျိုးစကားကိုပြောရမည်အကြောင်း၊အတိုင်းတိုင်းအပြည်ပြည်ဘာသာစကားအသီးအသီးကို အနက်ပြန်၍နိုင်ငံတော်အရပ်ရပ်သို့ အမိန့်တော်စာကို ပေးလိုက်တော်မူ၏။